35မိနစ်အချိန်မှာဘုန်းကြီးတို့တရားဟောကြတယ်။နိုင်နဲ့35မိနစ်ချိန်စပြီးတော့3နာရီခွဲမှတရားဝဲတင်ရမယ်တဲ့။ဟင်။အဲဒါကဘုန်းကြီးက တော့ဘုစတ်တယ်စတ်နိုင်လိမ့်မယ်ထင်လို့နှစ်နာရီစလို့ရှိရင်သုံးနာရီခွဲတိန်တော့တစ်နာရီခွဲအဲ့ဒါမှန်တာနှစ်နာရီမစနိုင်ဘူး လို့ရှိရင်ပြန်တဲ့လူတွေအပြန်ခက်မှဆိုလို့ဒါနဲ့ဘုရားလိုက်ရှင်းလိုက်တာတော့ဒီဝါရဲမှာသူတို့အနည်းဆုံးတရားပွဲသုံးရက်တော့ကြားရရသေးတယ်ပြီးတော့ကြည့်ပြီးတော့ပြေးပါမယ်လို့ခွန်ပြောထားတာအဲဒါကြောင့်အဲ့ဒီတရားပွဲတော်ရမယ်လို့ဆိုရင်တော့ခွန်ကြီးတို့တနာကြီးကိုခေါင်းခေါင်းခေါ်ပြီးတော့အဲ့ဒါ တနာဤခဏအထိတရားများပြောတနာပြောတနာဤလေးခဏအထိတရားများပြောတနာပြောပြီးတော့လေးခဏကနေဒီမနာဤထိတဲ့သီလလေးရည်ပဲချသုတောင်းများကိုနိုင်ကြတဲ့ဆက်ဟောတရားဟော၃နိုင်တဲ့ပုံ၄နိုင်ကြတဲ့ပရိစီဟောပရိစီတဲ့၄နိုင်ကဟောလို့ရှိရင်၅နိုင်ပဲလုံးလုံးပါလားအဲ့ဒါလို့ဖြစ်အောင် ဒီမှာလာပြီးဥပုသ်ဆောင်တည်ကြတဲ့သာသနာရေးဦးစီးဌာနဆိုင်ရာမိသားစုတွေဝိပဿနာတရားနာကြသည်လို့လို့ပါအဲဟောမှာဆင်းရဲလိုက်တာပါအဲဒီတော့ဒီဝါရဏဥပုသ်နေသုံးနေတော့အဲဒီသုံးနေမှာတော့ကိုရောင်တရားကအချိန်လျှော့ပြီးတော့အဲဒီမှာဟောတာ ခြေကျွတ်လိုက်တော့လေဒီနေရာအချင်းကောင်းတာပေါ့လေနာတရားအချင်းကျွတ်သွားတော့အာထုတ်တရားအချင်းတိုးလာတာပေါ့ဥပ္ပဒေရောတရားကိုလည်း၃နာရီခွဲပြီးတာနဲ့ပြန်သွားရင်လည်းပဲအကျိုးရ၃နာရီခွဲပြီးလည်းပဲဆက်ပြီးတော့တရားအထုတ်၅နာရီကြာမှကြာရင်ကိုယ့်အတွက်အကျိုးပိုရတာပေါ့အဓိပ္ပာယ်အဓိစိတ်ကအဓိပညာတွေဖြစ်တာပေါ့ တွင်မေတ္တာစာအတွေ့ရှင်တွေဒီရင်တွေဦးဟာသူဟာမေတ္တာစာရှင်နေကြတာဒါကြောင့်မလို့ဒီမလဲသူကျင်ပါတဲ့ဆိုတော့ခေါင်းကြီးကခေါင်းကြီးယူထားတဲ့ရက်အဲဒီမေတ္တာစာအတွေ့ရှင်ဝါကောင်းလောက်ဝယ်နေပြလိုက်တာအဲ့ဒီဟာစနေနေ့အင်္ဂလိပ်ရက်နဲ့တွေ့ရင်တော့ခေါင်းကြီးရဲ့မယ်တော်ကြီးကိုယ်လွန်တဲ့နေ့ပေါ်လေအဲ့ဒီနေ့ မဲ့ဘုရားနောက်တစ်နေ့ကျမှပဲကတ်တော်မယ်နေဆုံးတော့အာယုံတော့တင်အဲ့ဒီနေ့လာဝင်နေကြလိမ့်မယ်အနာပွဲကျော်တရက်နေ့ကျမှပဲဘုရားနေဆုံးကတ်မာလာပွဲကျော်လို့ဘောလုံးလာပွဲကျော်နော်ဘောလုံးလာပွဲကျော်အဲ့ဒါဘုရားဒီပြိတ္တလည်းဖိတ်ပါတယ်တဲ့နဝကောင်လာခွေကျော်တရက်နေ့ကျတော့ ပဲဝိဒိဋ္ဌအဲဒီသကလုံးကြောက်လားမကြောက်ရမှတ်တာနော်လာွယ်လို့ကြော်တဲ့တည်းရဲ့နဲ့ဒီနေ့နေနေကြပါတယ်အဲဒီပြိဿလာနိုင်လို့ရှိရင်ဘုန်းကြီးတို့ကုသိုလ်တိုးမှာပေါ့လေတိုင်းဒီနေ့တရားဆရာမယ်ဘယ်တရားဆရာမှာလဲတလုံးဒီတော့ အခါနှလုံးသီးတော့တရားပေါ့ဟုတ်လားစိတ်တရားနော်စိတ်ထားပြွေချမ်းသာရေးဒီတရားလည်းပြီးရောဒီတရားသာကိုထွက်နိုင်တော့သိကောင်းပါနော်ဘဝကြီးတယ်ဆရာတွေမှာသာဥဒိယထွက်ကြရရအများကြီးဖြစ်နေကြိုးရင်းတင်နေတာအခုတွေက င်းရင်းချမ်းသာရေးကလေးခရိယန်တရားတခါတတိယအချိန်ပြန်ရရအောင်မှဖြစ်တယ်။ဒီနေ့အရင်ပြန်ရရအောင်ဒီသာဥကလည်းဒီလောက်တော့မှကုန်းကုန်းနဲ့တော့ဖတ်ကြတော့ဒီဟာဒီတကြိမ်ပထမတကြိမ်ရိုက်တာကသောင်းသုံးတော့သောင်းသုံးတော့လည်းအောက်တိုဘာလမှာပဲကုန်သွားတော့ဒလား တိယအကျဉ်းကျဘုန်းကြီးတို့6000ရိုက်တာ6000ရိုက်တာဟိုတင်းညာကစဖြန်းတာပေါ့လေတင်းညာကစဖြန်းတာအခုကုန်ပြီလို့ပဲပြောကြမှာပေါ့လေမကုန်ရင်ဖာမကုန်ရင်တတိယအကျဉ်းရိုက်နေအောင်ရိုက်လိုက်ရတာကုန်ကနီးနေ900တောင်ကျန်တော့ဘုန်းကြီးကပြောထားပါတယ်ယုံလို့ လို့ရှိရင်လည်းလက်ကားတာယူတဲ့ပုဂ္ဂိုလ်တွေမသေးတော့နဲ့တော့လက်ကားလာယူတဲ့လူတွေမသေးတော့မနဲ့သောဥစ္စာနဥစ္စာစသည်အခုမှသတ္တိယသောက်တွေ့ရပြီးတော့လားဝယ်တဲ့ပုဂ္ဂိုလ်များပဲရောင်းတော့ရောင်းမှာတော့တကြကြတော့ပြတ်သွားမှလည်းဆိုလို့ပြီးတော့တချို့ကကြော်ဝဲရပုဂ္ဂိုလ်တွေ ရောင်ရပုဂ္ဂိုလ်တွေကဟိုရှာဒီရှာနဲ့မရတော့ဒီရောက်လာအဲဒီကြတော့မရဘူးဆိုသူတို့မောတော့ဒါကြောင့်မလို့အဲ့လိုပုဂ္ဂိုလ်တွေလည်းမမောရအောင်အဲလက်ကားတော့မပေးပါနဲ့တော့တဏ္ဍာမဒီကနေ့တရားကြီးတယောက်ကသူတို့ကလူတွေကအဲ့ဒါမှားလို့ပါဆဲအုပ်တော့ ရရစေလို့လာပြီးတော့ဘုန်းကြီးဒီဒီဒီဒီလာပြီးတော့ဖွင့်ခံတယ်ဒါနဲ့အဲဆွေးပြီးရမယ်ဒကာကြီးဖြစ်တာနဲ့အကိုင်အဲ့ဒီဒကာကြီးတော့ဆယ်ဟုတ်တော့ပြေးလိုက်ပါလို့ပြောရတယ်ကြာဒီစာအုပ်ကြားရတော့ပြတ်တော့ပြတ်သွားမှာပဲဒီ900ဆိုတာကလည်းပဲဒီဟောလို့လာမကုန်ရင်ပြတ်မှာပဲတတိယအကျင့်ရိုက်တာ ဘုရားဘုံလောက်တော့ခံနိုင်တယ်လို့အောက်ပြတာပါပဲအဲ့ဒါတောင်မှဘလောက်ကျန်ညာနာနာအနေကြတာတောင်မှခြံကုန်ပေါ်မှာဒီသာအုပ်ကိုမသိရတဲ့ဘာရှိသေးတယ်မသိတဲ့လူကကြည်တည်တော်လည်းပဲသာအုပ်မနာမိတဲ့လူကလည်းရှိအောင်ပါ ဝယ်ထားပြီးတော့ခွေးငယ်လေးတွေမလူဖတ်ဒီလူဖတ်ဖတ်တယ်လည်းပဲကိုကဝါသနာမရှိလို့မလို့စာအုပ်မနာမိတဲ့လူတွေရှိရင်ရှိအောင်ပါလာမိတယ်လည်းပြင်းပါတယ်လေလို့ပြန်ချထားတဲ့လူတွေလည်းရှိအောင်ပါရှိတော့လားရှိရတယ်တရားနဲ့ဝေးတဲ့လူများစာပေနဲ့ဝေးတဲ့လူများရုပ်ရှင်တို့တီဗီတို့နဲ့နီးတဲ့လူများအဲ့တော့အဲ့ဒီလိုသဘောရှိတယ် ဘုရားဒီလိုစိတ်ဆိုတာလည်းပဲအဲ့ဒီဆင်းရဲငြိမ်းချမ်းသာရေးပဲဒီတရားပဲဟုတ်လားလူကကလောကလုံးမှာပါရပဲခြေလဲနေတာစိတ်ကခြေလဲနေတာပဲအဲ့ဒီစိတ်အကြောင်းသိပြီးတော့အဲ့ဒီစိတ်ကိုသူဟောသိအောင်လုပ်ပြီးတော့သူ့နိုင်အောင်ထိုင်နိုင်လို့ရှိရဲ့ဆင်းရဲငြိမ်းတော့တာပဲသူ့မနိုင်လို့ပဲ င်ရဲပွားနေကြတာဒါကြောင့်စိတ်တရားဆိုတာဆင်းရဲငြိမ်းအေးချမ်းသာရေးပဲရင်းနဲ့စိတ်မနိုင်လို့တရားမထိုင်ရရင်းနဲ့စိတ်မနိုင်လို့ဘုရားရှိမခိုးရရင်းနဲ့စိတ်မနိုင်လို့တရားစာပေမထိုင်ရအဲ့ဒါတွေကမနိုင်လို့ဖြစ်တာပေါ့ညသာတရားတရားက နေတော့မှလည်းချမ်းသာနေတာပဲလက်တွေ့ညင်ကြနေတော့လည်းချမ်းသာနေတာပဲဒါဘုရားတရားတော်ကိုသင်ရင်နှလုံးသွင်းတဲ့အနေနဲ့လိုက်နာနေလည်းပဲချမ်းသာတာပဲဓမ္မနုဒတိပေါ့လေဓမ္မနုဒတိပါဝနာအဲလိုလက်တွေ့ကျင့်ကြပြီးလို့ဆင်းရဲခါတဲ့ငြိမ်းသွားပြီဆိုတော့အချမ်းသာဆုံးချမ်းသာတာပဲ ဒါကြောင့်မလို့တရားလက်မလို့ကိုသိရည်ကြီးတယ်တရားလက်မလို့ကိုရည်ကြီးတယ်တရားလက်လို့ပါပြီဆိုလို့ရှင်တော့ဘယ်ဘက်ရောက်သွားပြီဘယ်ဘက်တော့ကုသိုလ်ပဲပေါ့တရားတက်တဲ့အကုသိုလ်ပဲမှတပါးတစ်ခြားရောက်เสียရှိသေးလားမရှိဘူးအကုသိုလ်ပဲရောက်တာတရားလက်တော့ပါပြီဆိုရင်ရောက်ပြီးတာမှတ်ရော အဲဒါကြောင့်မလို့ကတ္တတဝိဟာရီတဲ့တရားနဲ့အမြဲနေဖို့လိုတယ်တဲ့ကတ္တဝိဟာရီတရားနဲ့အမြဲနေဖို့လိုသည်တဲ့တရားလွတ်လိုက်တာနဲ့တပြိုင်နက်တည်းဟိုဘက်ရောက်တာဟိုဘက်ရောက်တာနဲ့တပြိုင်နက်တည်းကြောက်ထဲကြတယ်အဲကြောက်တော့အကုသိုလ်ကြောက်ကိလေသာကြောက်ဆင်းရဲကြောက်အဲကြတာအဲထဲကြတယ်တလောကလုံးဟာ နေတာပဲတဲ့အဲ့ဒီစိတ်ကိုပဲယူဆင်အောင်စင်ကြအောင်လုပ်ပြီးနိုင်အောင်ထိမ့်ဖို့ပဲဒါပဲအရေးကြီးနေသူ့ကိုပဲဒီအမျိုးမျိုးနဲ့ထိမ့်နိုင်အောင်မြတ်စွာဘုရားကလက်ပတ်ပြီးတော့အမျိုးမျိုးဟောပြောထားရတယ်စိတ်ဒေနာနိယတိလောဘစိတ်ဒေနာပရိကတတိစိတ်တတဧကဓမ္မတတ္တေဝဝတမနဘူး လောကလောကကိုစိတ်တင်လာစိတ်ဒီနိယတိဆောင်အပ်၏စိတ်တင်လာစိတ်ဒီလောကလောကကိုပရိကတ်တိဟိုဆွဲဒီဆွဲဆွဲအပ်၏စိတ်ကလည်းဟိုဆွဲသွားလိုက်ဒီဆွဲသွားလိုက်စိတ်တတဧကဓမ္မတတတေဝဝတမနကုဧကဓမ္မတတခုတည်းသောသဘောဖြစ်သော စိတ်တတစိတ်ဤဝတ္တအလိုနိုင်ငံတို့သဗ္ဗေဝအလုံးစုံသောသတ္တဝါတို့သည်ပင်လည်းအနကုအစဉ်တစိုက်လိုက်ကြရကုန်၏လောကကိုစိတ်ကထောင်တယ်လောကကိုစိတ်ကဆွဲတယ်ဒါကြောင့်မို့တခုတည်းသောသဘောဖြစ်တဲ့စိတ်ရဲ့အလိုကိုသတ္တဝါတွေလိုက်ရတယ် လောဘကိုဆောင်တယ်ဆိုတာလောဘကိုဖန်တီးတာပါပဲစိတ်ကလောကလို့ခေါ်တဲ့လူတွေအဲ့ဒီလူတွေကိုကောင်းရာကိုလည်းဆောင်တယ်မကောင်းရာကိုလည်းဆောင်တယ်ဤဝအောင်လည်းဆောင်တယ်ဆင်းရဲအောင်လည်းဆောင်တယ်ကုသိုလ်ဖြစ်အောင်လည်းဆောင်တယ်အကုသိုလ်ဖြစ်အောင်လည်းဆောင်တယ်အဲ့ဒီစိတ်ကပဲလူတွေကိုလူတွေခေါ်တဲ့လောကမကောင်းရာပဲလည်းဆွဲသွားတယ်ကောင်းရာပဲလည်းဆွဲသွားတယ် နတ်ပြည်လည်းဆွဲတယ်၊ဇမပြည်လည်းဆွဲတယ်၊ငရဲပြည်လည်းဆွဲတယ်၊တရိစ္ဆာန်ဘဝလည်းဆွဲတယ်။အယသမားဖြစ်အောင်လည်းဆွဲတယ်၊ဖေသမားအကျော်မားဖြစ်အောင်လည်းဆွဲတယ်။တရားသမား၊တရားသမားဖြစ်အောင်လည်းဆွဲတယ်။သီလဥပုသ်သီလအမြဲထောက်တည်အောင်လည်းဆွဲတယ်။တရားဘာဝနာအမြဲတည်းအားထုတ်နေအောင်လည်းဆွဲတယ်။ဘယ်လိုလဲဆွဲတာလဲ။စိတ်ကဆွဲတာပဲတဲ့။စိတ် အတိုင်းလုပ်နေတာပဲစိတ်ကတရားနာခြင်းနဲ့ဆိုနာတာပဲစိတ်ကတရားအထုတ်ခြင်းနဲ့ဆိုထောက်တာပဲစိတ်ကတရားရှိခိုးခြင်းနဲ့ဆိုရှိခိုးတာပဲအဲဘုရားရှိခိုးတာနောက်မှပဲဟဲ့အဲသူ့ချိန်နဲ့သူကြည့်ရတာ TV လေးကြည့်ရအောင်မှဟောကြည့်ကြမြန်တော့အ TV ကြည့်လိုက်တယ်ဟိုမှာမြတ်စွာဘုရားအာနာရရဘုရားရှင်နော်ဘုရားရှင်အာနာရရ ရားရှိတော့ဘယ်သူမှမရှိဘူးဒီမှာ TV ရှိတော့မိသားစုပြုံးလို့ပြုံးလို့ပြုံးပြုံးနေဘယ်သူဆွဲလာတာစိတ်ကဆွဲလာတာအဲဒီကမှနေပြီးဘိုးဆွဲတာနဲ့အခါကျရုပ်ရှင်ယုံနဲ့ရောက်သွားရောဘယ်သူဆွဲသွားတာစိတ်ဆွဲသွားတာတဲ့မှန်မလားမှန်တယ်ဒါကြောင့်မလို့ ကဓမ္မတာတခုသေးသောသဘောဖြစ်တဲ့စိတ်တတစိတ်ဤဝတအလိုတို့တတေဝလုံးစုံသောတ attva တို့သည်ယင်းလျင်အနဟုအစဉ်တစ်ဆိုင်၌ကြာရသို့ သေးဘူးကုသိုလ်စိတ်လည်းအကုသိုလ်စိတ်ဖြစ်အောင်အောင်ပြီးတော့အောင်ပြီးအကုသိုလ်စိတ်လည်းပဲကုသိုလ်စိတ်ဖြစ်ဒီကုသိုလ်စိတ်လို့အောင်ပြီးလို့အောင်ပြီးအဲ့ဒါလိုပါသိနေတယ်ဆိုတာတော့မသိတော့အဲ့ဒီစိတ်ရဲ့သဘောကြီးကိုပို့ပြီးဝေးသွားတယ်ဒါကြောင့်မလို့ဒီစိတ်ကိုသိအောင်လို့ဒါရဲ့အဲ့ဒီစိတ်ကဘယ်လိုသဘောများရှိတဲ့ နလလက္ခဏံစိတ်တံဘုဗေမမရတံပတိတန္ဒာနာပိစုပဋ္ဌာနာနာမရူပပဋ္ဌာနာစိတ်တံစိတ်ပြီးဝါသိတဲ့သဘောလေးသည်သိုံညလေလူညနာစိတ်ဟုတ်သလားမဟုတ်ဘူးနော်စိတ်ဆိုးတာမဟုတ်ဘူးဒါဖြင့်ရုပ်ပေါ့ပါတော့စေတသိက်လူညနာစေတသိက်ဒေါသထွက်တာစေတသိက် မမျောတာစေတသိက်လောဘကြီးတာလည်းစေတသိက်မနာလိုတာလည်းစေတသိက်မနှဲတတ်တာလည်းစေတသိက်လူလိုတာစေတသိက်ယုံကြည်တာစေတသိက်ဒါဖြင့်စိတ်ကပါလို့ဒီယုံလေးပဲဟုတ်ကဲ့လားဒါကြောင့်မလို့အာရမဏဝိဇာနနာလက္ခဏာစိတ်ဓာတ် စိတ်တံစိတ်တိဝါသိတဲ့သဘောလေးဒီအာရမဏဝိဇာဏလက္ခဏာအာယုဟုသိသောသဘောရှိ၏တဲ့စိတ်မှာသူရဲ့လက္ခဏာမှတ်သားကအာယုသိတဲ့သဘောပဲတဲ့အာယုကိုအာယုပဲလို့သိလိုက်ရဲ့စိတ်ပဲပြီးရတာလေဒီတဲ့မပေါ်မြင်ရအာယုံလည်းပဲအာယုံပဲလို့သိလိုက်ပြီးရောကြားရအာယုံလည်းကြားလို့ခေါ်လို့အာယုံပဲလို့သိလိုက်ပြီးရော ံစိတ်ပြအာရမဏဝိဇာနနာလက္ခဏာအာယုံကိုသိတော်သဘောရှိဝါအာယုံမသိရဲ့အမှားသာရှိ၏ဒါဖြင့်အဲ့ဒီစိတ်ရဲ့ကိစ္စကတော့ဘာလဲဘုဘေငမရသံဘုဘေငမရသံရှေ့သွားတတ်သောကိစ္စရှိ၏ တ်သောကိစ္စရှိ၏ဘုဆောင်တတ်သောကိစ္စရှိ၏စိတ်ရစိတ်ရအတုဘာလို့လဲဆိုတာရှေ့သွားခြင်းကိစ္စခေါင်းဆောင်ခြင်းကိစ္စဘုဆောင်ခြင်းအလုပ်ဟာစိတ်ရလုပ်ပဲတဲ့ရာတာဆိုတာလုံက function ဘုရားမရတန်ရှေ့သွားခြင်းကိစ္စရှိ၏ဟာရှေ့သွားခြင်းဆိုတဲ့အလုပ်ကိုလုပ်၏ဘယ်လိုလဲစိတ်သူကရှေ့ရပဲသွားတယ်နောက်က မလိုက်ဘူးနောက်ကလည်းရတာဘယ်လိုလဲနောက်ကလည်းရတာကရုပ်တည်တဲ့ဟုတ်ကဲ့လားမဟုတ်ဘူးလားအခုထိုင်နေတယ်ဆိုလို့ရှိရင်မထိုင်ငယ်ထိုင်နေတဲ့စိတ်ဖြစ်ထိုင်နေတဲ့စိတ်ဖြစ်တော့ဘာလုပ်လဲထိုင်လိုက်ကြရောဟုတ်တယ်မလားအဲ့တော့ဘယ်သူကရှိရဘယ်သူကနောက်ကရုပ်ကနောက်က ဒီတစ်သိမ့်နဲ့စိတ်ကြတော့စိတ်ကရှည်သွားတယ်ဆိုတာဟာတင်လားပြောထားတာဖြစ်တာတော့အတူတူပဲတရားနဲ့တည်းဖြစ်တာဒီမှာအဲ့ဒါပြောရအောင်ဘုဗေနမာရတန်ရှည်သွားတဲ့ကိစ္စရှိ၏ပဋိသန္ဓနာပစ္စုပ္ပထာနာ ရှေ့စိတ်နဲ့နောက်စိတ်ဆက်ဆက်သွားတတ်သောသဘောသို့ယောဂီရဲ့ညာအထင်လာ၏တဲ့ပဋိက္ခဏတာဆိုတာဆက်ဆက်ပါရှေ့စိတ်ဖြစ်ပြီးရမနေဘူးနောက်စိတ်ကတစ်ဆက်တည်းဖြစ်တယ်အဲဒီစိတ်ဖြစ်ပြီးပြက်သွားတယ်ဒါနောက်စိတ်ကတစ်ခါထပ်ဖြစ်လာတယ်အဲဒီစိတ်ဖြစ်ပြီးပြက်သွားတယ်နောက်စိတ်ကတစ်ခါလည်းထပ်ပြီးဖြစ်လာတယ်တစ်ခုဖြစ်ပြီးတော့ပြက်နောက်တစ်ခုဖြစ်ပြက်နောက်တစ်ခုဖြစ်ပြက်နောက်တစ်ခုဖြစ်ပြက်နဲ့အဲဒါတစ်ခုဖြစ်ပြီးတစ်ခုပြက်တစ်ခုဖြစ်ပြီးတစ်ခုပြက်နဲ့တစ်ခုစိတ်တစ်ခုနဲ့တစ်ခုကဆက်ဆက်သွား ဒါကြောင့်မလို့ရှုရတာကြတော့ယောဂီတရားကျင့်လို့တချို့တခါတရားမှာအတိလေးရှိရတဲ့ခါကျသိတယ်သိတယ်သိတယ်သိတယ်သိတယ်နဲ့ရှုသိတယ်သိတယ်သိတယ်နဲ့ရှုတဲ့အခါကျတော့အရှုကအတိလေးကအတိလေးတွေကလည်းတစ်ခုစီတစ်ခုစီတစ်ခုစီတတိုင်းကြီးတစ်စင်းကြီးလိုရလို့ရှုတဲ့အတိလေးကလည်းသိတယ်သိတယ်လည်းရှုတော့ရှုတဲ့အတိလေးကလည်းတတိုင်းကြီးတတိုင်းကြီးသွားလို့တခါတရားစိတ်ထဲမှာ သိရသိရသိရနဲ့ရှင်ကအချုပ်ကအတိရအခြေကြီးတန်းကြီးအမှမဆုံးဘူးသွားတာရှုတဲ့အတိကလည်းနောက်ကတစ်ချက်တစ်ချက်တစ်မျိုးကြီးတန်းကြီးတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီသွားလို့ပရိလောင်းလေးတွေစီထားတယ်အဲ့ဒါကိုတွေ့ရအဲ့ဒါတစ်ခုကြီးတဲ့အခါကျတစ်ခုဖြစ်အဲ့ဒါပြတ်တဲ့အခါကျနောက်တစ်ခုကထပ်ပေါ်တယ်အဲ့ဒါသင်ကြားတယ်အဲ့ဒါကြောင့်မလို့ပဋိသန္ဓနာပစ္စုပ္ပတနာ ရှေ့စိတ်နဲ့နောက်စိတ်ဆက်သက်တဲ့သဘောပဲလို့ယောဂီရဲ့ညာအထလာကြီးဆက်သက်နေတဲ့သဘောပဲလို့ယောဂီညာထလာတယ်အဲ့ဒါတရားမရှိဘဲနဲ့တော့အားမသိဘူးတရားရှိလို့အဲ့ဒီအခြေအနေဒီသိပြီဆိုတော့လေအရာသာကကြီးလိုက်တာဘယ်ရတာနဲ့မှမတူဘူးဒါပဲထိုင်ကြည့်နေရတာကိုအရာသာရှိရဲ့အဲ့ဒီကကြတဲ့တပ်ပွဲလည်းမရှိဘူးရုပ်ရှင်လည်းမရှိဘူး TV ဆိုတော့ဝေလာဝေးရဲ့ အဲ့ဒါဆက်ရဖြစ်မှုကျမှုလေးတွေဒဇင်တိုင်းကြီးကြီးကြီးကြီးကြီးနေရတာအဲ့ဒါနဲ့ကိုပြောနေတာဒါတရားတကယ်တွေ့လာပြီဆိုတော့အဲ့ဒီအထိတွေ့တယ်တကယ်မြင်တကယ်ဖြစ်ဟောဒီနေ့ဒီနေ့ကိုနေကပြောတယ်ဧကသာရတစ်ခုပြီးမှတစ်ခုဖြစ်တယ်ဆိုတာအဲ့ဒီမှာသိနေကြတာပဲအဲဒီလိုမဟုတ်ဘဲနဲ့တရားအထုတ်တာလေ တရားအထုတ်ပြီးတော့အေးပြီးပြီတို့တရားအထုတ်ပြီးတော့ပြီဘုန်းကြီးတခါတည်းကတချို့မေးတာတနေ့တော့ဒကမကြီးတရားလေးပါလေအထုတ်ဖူးပြီလားလို့ခေါင်းကြီးကမေးတယ်။ခေါင်းကြီးမေးတာကတရားအထုတ်ဖူးပြီလားလို့မေးတယ်။အဲဒီဒကမကြီးကဘယ်လိုပြောလဲဆိုအာတတိယကတရားအထုတ်ပြီးပြီဖေအညာစင်နာပြီးပြီတဲ့။ဒုက္ခပဲတော့အဲဒါတခုသားတတိယရတယ်။ဒကာကြီးတရားက သူကပြောတာကလည်းကျွတ်တွတ်ပြောပြောတတ်တယ်ဘုရားတရားမှလည်းပဲသူကသိတော့အာရုံမဆိုင်ဘူးဘောဓုတာတော့ရှိတယ်လို့ရှိတယ်။ဒါနဲ့ဘယ်မှာတရားပါအဲ့ဒီတရားကြီးကိုသွားသွားပြီးတော့တိုက်တွန်းတဲ့တရားအထုတ်ဖို့ဒါမောင်ပါရဲ့အထုတ်လို့သိကောင်းတာပဲအထုတ်ဆံမှာတို့များကတော့သိတာပြီးသွားပြီ ဖြစ်လို့တော့တို့ကညာစင်နာပြီးပြီလေညာစင်နာတော့အပေတကားသိတယ်ပေါ့မင်းတို့လည်းသိဖို့လိုတယ်အထောက်ပါအခါသုံးခါလောက်ပြောတဲ့အခါကျတော့ဟိုဒီတခါထည့်ပြောတာပေါ့နောက်တစ်ကြိမ်တို့လည်းအဲ့လိုပြောနောက်တစ်ကြိမ်တို့လည်းပြောအဲ့ဒီတခါကပြောလိုက်တဲ့အဲဟုတ်တယ်ခမရညံစင်တာလို့မလို့အပေတကားပိတ်ပြီးအပေတကားမှာအဝင်တကားရောအထွက်တကားရောပိတ်လိုက်ပြီလို့ဆိုတယ် ဝိဒနာရောဖြစ်တဲ့ခါရောပြလိုက်ပြီးပါပြမလဲမလွတ်တော့ဘူးပေါ့ပိတ်မိနေပြီညာစင်လာလို့အပေတကပိတ်တယ်အဲဒီတကပြောတာသဘောကျရောဝိဒနာရောထွက်တကရောပိတ်လိုက်ပြီအဲ့ဒါတို့တရားတကအားတို့ပြီးပြောအောင်မေ့နေတယ်အဲ့လိုပဲဘုန်းကြီးကတော့အထုတ်ဘူးပြီလားလို့မေးတာဟာ တတိတော်ကအာထုတ်ပြီးပြီဗျာဉာဏ်နဲ့နားပြီးပြီပြီးပြီပေါ့လေသူသိတာပြီးပြီဉာဏ်နာဖြစ်တာတကယ်တော့ဘုန်းကြီးကပြောပါတယ်တရားပြီးတယ်ဆိုတာလို့ကိလေသာကုန်ခါလို့ယ ahanan ပြီးမှတရားပြီးတယ်ခေါ်တယ်လို့ယ ahanan ညမှာကတံကရဏီယံကတံကရဏီယံကိလေသာငြိဆင်းရဲငြိအတွက်ပြုလုပ်ပွဲဒီကတံပြုပြီးပြီဒီကိစ္စပြီးသွားပြီဆိုတာယ ahanan ညမှာပြောရတာလို့ ချို့ကြတော့လည်းရှင်းပြပါတယ်တချို့ကြတော့လည်းပြုတ်နေနေရတယ်ဟင်းဒုက္ခပဲလို့မြတ်စွာဘုရားကတော့ဒီလိုမိန့်တာပါဟောစိတ်တရားလည်းပြေရောက်တော့ကြတယ်မသိပါဘူးပြောတော့ပြောမှမလေးတတ်နိုင်ေတေဓမ္မမယသိညာတေတိတတေဝသာဓုကဥဟိတဝပါဝိတ္တပပုရိကတ္တပါ ယတိဓမ္မမစရိယစိရတိတိကာအတ္တအတ္တနိယယေတိဓမ္မအကျင့်တရားတို့ကိုမယံငါသည်အဘိညာထူသောညာဖြင့်ထိုးတွင်သည်၍ဟောသင်တို့အတွက်ဒေတိတာဟောကြားအပ်ခဲ့ကုန်မည်တို့များကိုယ်ပိုင်ကိုယ်တွင်ညာနဲ့ထိုးတွင်သိတဲ့တရားတွေသင်တို့အတွက်ပြန်ဟောထားတယ် ဤထိုတရားတော်ကိုဟောသင်တို့သည်ဓာတုကယိုယိုသေးသေးဥက္ခေတဝါသင်ယူနာကြကြပြီးလင်နားထောင်ပါသေးကြကြဘုရားစကားေတုတရားတို့ကိုဘောသင်တို့သည်ဥက္ခိတဝါသာဓုကံရိုရိုသေးသေးဥက္ခိတဝါသင်ယူလာကြကြပြီလေ။ဟော။ဘာလို့ရပါလဲ။ဒီတရားတော်တွေသင်ယူကြတယ်နာကြကြတဲ့ဟုတ်ကဲ့လား။ ပြီးရောဟောဟမ်ဟုတ်ပါလားအဝိတဝသယုနာကြကြပြီလဲဘာဝေတပါမိမိတဏ္ဍမအစာဥဖြစ်ပွားအောင်အထုအကုန်ဤတဲ့ဟောဘာလို့ရမှာလဲမိမိတဏ္ဍမှာအဲ့ဒီတရားတွေဖြစ်ပွားအောင်အထုတဲ့ဒီတရားတွေကဘာတွေလဲဆိုတော့ပရိပတိယတရား38ပါးပါမြတ်စွာဘုရားနောက်ကြတော့တရားကိုဟောပြီးမိတ်တယ် အဲ့ဒီတရားတွေသတိပ္ပဏ၄ပါးသမပ္ပဏ၄ပါးအိဋ္ဌိပ၄ပါးအိန္ဒြေ၅ပါးဘုံ၅ပါးပုဇ္ဇေမတပါးသက္ကင်၈ပါးဒီတရားတွေမိမိတဏ္ဍာမှာဖြစ်ပေါ်အောင်အထုတ်ပါတဲ့အစာဟုတော့မဖြစ်ဖြစ်အောင်အထုတ်လိုက်အောင်ပဲဆိုကြပါစို့9ရက်10ရက်မိမိတန်ဒီတရားဖြစ်ပေါ်အောင်စဖြစ်ပေါ်အောင်အထုတ်ဒါနဲ့တော်ပြီလား9ရက်10ရက်မတော်သေးဘူးတလနှစ်လတော်ပြီလားမတော်သေးဘူးရှေ့ကဒီဟိုကျမ သာဒအကျော်အမောဒိုင်းကြီးတစ်ဆက်ချင်းဒိုင်းတို့ရဲ့ဆရာတော်ဖြစ်တဲ့ဆရာတော်ကြီးတစ်ပါးဒါတော့တော့မှစာတတ်နေတယ်ဆိုတော့ဒီတရားငါအားထုတ်လိုက်၃ရက်ရှိ၃ရက်ရှိရင်ဒါရမှာပဲအဲ့လိုဆိုပြီးတော့ကျောင်းကဘယ်သူမှမမှန်ကြပဲအတိမပေးပဲနဲ့ထွက်သွားပြီးတော့တော်ရတော်တဲ့သွားတရားအားထုတ်တယ်။၃ရက်နဲ့လည်းမရ၃လနဲ့လည်းမရဆက်အားထုတ်၃နဲ့လည်းမရဆက်အားထုတ်နောက်ဆုံးအနှစ်30ကျမှပဲရတော့တယ်။ဟုတ်ကဲ့လား 15ရက်10ရက်15ရက်တစ်လနှစ်လများအဲ့ဒီဆရာတော်ကြီးရဲ့အထုတ်ကြီးနဲ့စာလိုက်နဲ့ဆိုဘယ်နဲ့နေမလဲအဲ့ဒါကိုပဲတစ်လနှစ်လလေးအထုတ်ခုလို့ရှင်မဲ့မင်းလည်းအထုတ်ပြီးပြီသူကတော့အထုတ်ပြီးပြီမင်းတို့ပဲဆိုတော့မင်းတို့အထုတ်ကြဘုရားကဘာဖြစ်လို့ရှင်မမနေဖြစ်လဲ အဝိသဘာမိမိတဏ္ဍမှာအစာဥဖြစ်ပေါ်အောင်အထောက်အကူဤတဲ့တော်ပြီလားလို့ဆိုတော့ဘဟုလိကတ္တပါနောက်ထပ်လာဘုလိကတ္တပါခြင်းမှများစွာဖြစ်ပေါ်အောင်အထောက်အကူဤတဲ့အချင်းချင်းအမှန်မှန်တရားတွေပုဂ္ဂနာဖြစ်ပေါ်နေအောင်အချင်းချင်းမှမှအထောက်ဒီတဲ့အထောက်နဲ့မတော်တာ